ဒီနေ့1395ခုဒီလိုလာကြ3ရက်ခုနှစ်ရက်10လခရစ်နှစ်2023ဒီနေ့လာနေမယ်ဒီနေ့ဘုရားဓမ္မစတော်မူသဒ္ဒနာရေးကမှာသတင်းသုံးလက်ရှိကြတဲ့ဒီရင်းဒီဘရှင်ရများသာသနာ့ဝန်သိက္ခာရှင်များနဲ့အမျိုးသားမျိုးသမီးတို့ပြီးဆိုတော့ရှင်တို့အား ဘုံမြတ်သောသာဝတ္တဝိရုဆုံးသွားနန်းနဲ့ဆွမ်းနဲ့ညံ့နေဆိုရလူသားနဲ့သူစီရတော့အမှတိဆုံးရတိကိုငါမြေဆုံးဝါဒလလောက်တော်မျိုးတွေကမိသားစုပါဥစ္စာရင်းဦး ဒုနိုင်နိုင်အေးလားဒုခိုင်ခိုင်အေးလားဒုနိုင်နိုင်အေးဒုနိုင်နိုင်လေးဒါလင်းလာရောင်ဒီသာစုတဲ့ဒီလိုမျိုးဆိုပြတဲ့နော် တုံနိုင်နိုင်လေးဆိုတာကဒါလေးရတာပဲလားဒါလင်းလာရောက်ထုတ်ပြီးကိုယ်ရောက်ယူလို့ဆိုတာတော့ပါသာမွေးနေ့ရောက်ယူလို့ဆိုတဲ့ဆိုတော့ ကားလေးပေါ်မှာရောသမီးသားစုလုံးပေါ်မှာရောဒီအစုနဲ့ဆက်ပြီးတော့ဘာအကျိုးတွေလိုလားလို့ဘာဖြစ်စေချင်လို့ဒါလေးသူရဲ့ဒါလေးကိုဘာဖြစ်စေချင်လို့ဟမ်ဟဲ့ ဆိုတော့လူပုံမှန်နေဟင်ဟင်ပစ္စုံကောင်းကျိုးဒါလည်းဘယ်လိုပစ္စုံဆိုရင်ကောင်းကျိုးဆိုတာပြောပြကြမှာပဲလို့အား ဒါပဲပေါ့ဒုက္ခရတဲ့ချမ်းသာတဲ့ရှိဆိုတော့လောကီဘက်ကတော့ထားပါတော့လောကုတ်ဆိုတာဘယ်လိုဟာပါတော့ လောကဓမ္မဆိုတဲ့ဘုရားခုနကလည်းသုံးပါဆိုလောကကလောကကြီးဓမ္မဆိုတာကတော့တရားကြီးပေါ့တရားကြီးကုသတရားကြီးလောကကြီးဆိုတာဒီလိုအရွယ်တွေရဲ့ဒီဘလက်အောက်မှာပဲရှိနေပြီးတော့ကြောက်ထားဖို့ဒီလိုဘူဇောတော့ထားပြီးဒီမှာနော်ဒီဘတွေကတာသမီးဒီပုံမှာ ဆိုကမှာတပိကတကျအတ္တပညာကျောင်းစာပေါ့။အဲဒီအတိုင်းတာနဲ့ကျောင်းစာအတိုင်းတာနဲ့ကိုကြီးတရားအတိုင်းတာလူမျိုးရှိပါတယ်။ဘုရားကိုဥစားပေးပါတော့။ဘုရားအရေးကြီးမလို့ပြန်ပါတော့။ကျေလို့ပြောလို့ရှိရင်လောကီပညာသာသာလိဖြစ်ဖို့နဲ့ စားလိမ္မာလေးဖြစ်ဖို့ဘယ်ကိုအရေးကြီးပါတော့ချုံဖို့နဲ့မုံဖို့ဘယ်ကိုအရေးကြီးပါတော့ဟင်ဟုတ်ရဲ့မုံဖို့ကိုအရေးကြီးပါဘုရားကြီးခုနအသက်ရှိတာတို့ကျမ်းမာတာတို့ဘာလို့မုံကိုထဲမှာပါလားမုံကိုထဲမှာပါလား ရှိပါလိမ့်မူနေတဲ့ထဲမလားချုံနေတဲ့ထဲမလားတော့မဟုတ်အချုံမဖြစ်ဖို့ရာအတွက်ရင်းကအကြောင်းရင်းလားဒီလိုပါဖြည့်စမ်းပါဦးအဲ့တော့လေ့လာမထားဘူးပေါ့နော်ဒီခုခေတ်မိဘတွေကတော့တာသမီကြီးဖြစ်ထွန်းလာလို့ရှိရင် ကြောင်းရွေးထားတယ်ဘယ်ကြောင်းထားမယ်ဆိုတော့သာသမီတော်တချို့အောင်ဖြစ်သေးဘူးသာသမီဖြစ်သွန်းလာလို့ရှိရင်တချို့သာသမီရဲ့ဗိုက်ဆဲပဲရှိသေးတယ်ကြောင်းလေးရွေးထားပြီဘယ်ကြောင်းထားမယ်ဆိုတော့ဒီခြုံဖို့ရအတွက်ပေါ့လေအဲ့ဒီစီမံကိန်းရတော့ခြုံရထားတာပါပဲငိုဖို့အတွက်တော့ချုပ်ပါတော့ပါတော့ ဒီဘကသာသမီဘုံမှာပြောလဲဟိုတရားပါရီပါရီပါတို့ဒီလိုပြောပြသမှာဟင်ဖခင်မေရုဒ္ဓခုနကျမ်းပါဘူးဘာဖို့ဆိုဘက်ဆိုကြတဲ့ဟာခုနမိဘသာသမီဘုံမှာပြောရမယ်ဟိုတရားတွေမှာ ရှေ့ပိုင်းလားသို့မဟုတ်နောက်ပိုင်းလားနောက်ပိုင်းဟင်နောက်ပိုင်းနောက်ပိုင်းအရေးကြီးတာဘယ်ဘုံအရေးကြီးရောဟင်လမ်းမမရောက်ဘူးသူကအစာမကဲအစာလည်းမကင်းနိုင်တဲ့ပုဂ္ဂိုလ်တွေကအစာအသိအရေးကြီးတော့သာသမီတွေဒီဌာနတိုင်းပုဂ္ဂိုလ်ကမစားကြဘူးလေတဲ့တော့တဲ့တော့ဖြုတ်ကြတော့မလား လုကောင်းတာမလုကောင်းတာပြောပြတာမလားလို့မလုကောင်းတဲ့ဟာကြီးပြောတာမတည့်တာစောင့်နေကြည့်ရတာစားပဲအပြုတစ်ချက်ရောက်လို့ပုတ်တံပုတ်ချအောင်တစ်ချက်ရောက်လို့ရှိရင်နှိတ်တော့နှိတ်တော့မှာလုကောင်းလားဘာဖြစ်လို့လဲစားလေးအကျိုးစားရဲ့အကျိုးရှိဖို့မလိုလားလို့လားသို့မဟုတ်တနာလို့လားတနာလို့ ကောင်းရာညွှန်လာဆိုတဲ့တိုင်းသောက်ဝတ်တော့ကိုကြီးကင်းတဲ့အစားအာရတဲ့ကြည်တဲ့အစားသက်တော့သံများတဲ့အစားဒါရေးချရမှာလားလို့ဆိုဆိုမှမတတ်ရမယ်။ဘာပါလဲမှမကြည့်ရမယ်။စတဲ့တောင်းနေတဲ့အရာရောက်လို့ရှိရင်လည်းပဲဟောဇာတဲ့ပြည့်စုံတဲ့အစားကိုကြည့်ရမယ်ဒီလိုမလား။တိုင်းတာနဲ့ကြည့်ရမှာပေါ့။ဒါလိုပါပဲ။ဒီဆိုးဆိုးရဆိုင်တဲ့အပြုအမူတွေဆိုရင်ကလေးတဲ့တန်တော့ ကျွတ်ကျွတ်အားတက်ကျွေးလို့ပြောရမယ်မဟုတ်လားဒါအရေးကြီးလားဟင်သာကောင်းလေးတွေဖြစ်ဖို့ရအတွက်ဒီကောင်းတာတွေညွှန်ကြားရမှာနော်ဒါလေးဆန္ဒစီခြင်းမေတ္တာထားအမြဲတမ်းရှိရမှာပါအခုဘုရားကိုရှင်းတန်းတင်မလဲဒါလေးရှင်းဆိုဖို့ရှင်းတန်းတင်မလားငုံဖို့ရှင်းတန်းတင်မလား ထားပါတော့ထားပါတော့ဒီခက်နေပါပဲနော်တဲ့ဘုရားကလည်းနောက်ဆင်းပေးတဲ့အချိန်ဘုရားကိုရှင်းတတ်တယ်နဲ့ဘုရားကိုရှင်းတတ်တယ်နဲ့ခုနကလည်းဘက်ဆောင်သူရဘယ်လိုဟာလဲ ဒီရည်ပဲဆုံးလို့လို့မရသေးပါဘူးမိကြီးလို့ရမကင်းသေးဘူးဆိုလို့ရလို့ရနဲ့ရည်ပဲဒါပဲရသေးတာဘောဘကျွေးနေတဲ့အရွယ်ဆိုကလေးကပဲကျွေးရဒါပဲဟင် ဘကောင်းမှသာသမီကောင်းတာဒီကတော့ကောင်းတာအခုတမျိုးကြဘုရားဘာသာဝင်မဟုတ်ဘူးတမျိုးကြလုံးဘုရားဘာသာဝင်ခြေကန်းစပြီးတော့ဒီလိုရဲ့ဒီဘများကလည်းသွန်ပြရမယ်တကယ်ဆရာသမားတွေကြီးရလည်းရရမယ်သာဓုရောလက်တရားပေါ့လေအဲ့ဒါမိကောင်းပါကုန်ခေါ်တာပဲဒီဘကောင်းရင်ဒါမိကောင်းပါပဲ ဒီတော့တာမီးကောင်းမလို့အောင်မိဘကောင်းရမယ်ဒါမှသံဃာတူကောင်းရမယ်ဒီလိုမဟုတ်လားအဲ့ဒီစီမံကိန်းရှိပါလားဟင်ကျိုးစားကျိုးစားရမှာလားတော့ရှိရမှာလားရှိရဟမ်ဆရာကောင်းမှတပည့်ကောင်းလား ဒါလည်းသင်ပဲ့ကျင်ဆုံးမဆိုတာပေါ့လေတပညာလည်းသင်ပေးရမယ်တပည့်ကောင်းလေးဖြစ်အောင်လည်းပဲအဲဒီလိုခုနကဆိုးဆိုးရနိုင်တဲ့အကျင့်ဆိုးတွေပေါ့လေဒါကြီးပြရှာပြရဒါရှင်ကောင်းလေးမကြားဒီတော့ဆရာကောင်းရင်တပည့်ကောင်းလာတယ်တပည့်ကောင်းအောင်မလုပ်ရဘူးဆက်ကောင်းအောင်အခုခေတ်ဆရာတွေဘယ်လိုပါလဲဒီထဲမှာဆရာဆရာမတွေမပါလာမသိဘူးတတ်နိုင်ဘူး ပါဠိပါပါပါရေးမကြည့်ပါဘူးဆရာတို့ဆရာကြီးကောင်းတယ်ဆိုတော့ဘယ်လိုကကောင်းတာလဲချူချင်းဘေးကောင်းတာပြောတာလားဟမ်ပါတော့သတိညာနဲ့တောင်းတင်ပြရမယ်သူ့အရွယ်လည်းဟုတ်တယ်မဟုတ်လားလောကမှာလည်းအတ္တပညာတစ်ခုတက်တာမှာ သူ့ကိုတကူရဲ့အတွက်ဆောက်နေပြည်လဲမယ်မိသားစုနဲ့နေမယ်သူမိသားစုအတွက်လည်းဆောက်နေဆောက်နေပြည်လဲအောင်လုပ်ပြီးမှာဒါတဘဝသာပဲနောက်ရှေ့မဲ့ဘဝကြီးရှိသေးတယ်ဆိုတော့ယုံလားဟုတ်လားတဘဝသာအတွက်တော့ဆက်ပြီးတော့လုပ်ပြီးတော့နောက်ရှေ့မဲ့ဘဝအတွက်မူဖို့လိုလားမလိုဘူးလား လုပ်ဆက်မှမတူဘူးတော့အဲ့ဒီဘဝတွေအတွက်ဆက်အဲ့ဒါသိခေါမှုလို့လို့တယ်တဘဝဇာတာသာသမီဘုံမှာရှိပြီးတော့နှောင်ဆက်ရမယ့်ဘဝတွေအတွက်သာသမီဘုံမှာစီမံကိန်းမရှိလို့ရှိရင်တော့သာသုတတိစုတွေဖြစ်မှာဒါသိကြတာခုဘုံမှာပြင်မှာအဲ့ဒါတွေဖြစ်နေပါလားသိလားသိတယ်သိတော့ဗာလဲသင်္ကန်းစာပါကြီးတို့ သူရံကုန်မှာစိတ်ကြောတဲ့ကလေးကြီးအခြေလေးဘယ်လိုသိဘယ်လိုရှင်းနေသေးလားဟင်ယောက်ျားလေးတွေရောမိန်းကလေးတွေရောစိတ်ကြောတဲ့ကလေးတွေဒီမနေသိရဖြစ်တော့သူတို့ချင်းမြင်းကြီးပိုင်းကအမြင်ပုံများတယ်ဒီလက်သန်းစားနဲ့ဆင်းရဲတာပိုင်းကတော့မဟုတ်ဘူး အဲ့ဒါကြီးကသင်္ကန်းစာယူစီရပါပဲဒီလိုလေဘုရားဘာသာလူသာဆိုရဘာမှမသိဘူးတရားကဘာမှမသိတရားကလည်းတောင်းတောင်းဘာမှမသိသံဃာလည်းဘာမှမသိဘူးဘုရားကတော့ဆိုတော့ဘုရားတဏ္ဍာမိစာမိတမန်တဏ္ဍာမိစာမိသံဃာမနဆက်ဆိုဒီကဒီဘုရားဘောတွေကလည်းပဲဣတိပိတော်ရွတ်တရားမထုတ်ဘူးကျောင်းသာဘာဖြစ်ရတယ်လို့ပါတော့သမုဒ္ဒေရွတ်အဲ့ဒါလေးယူခိုင်းတာ ဟုတ်လားအတိပ္ပယ်သိတာဘာမသိရေးကြည့်တယ်ကလေးနဲ့တန်တော်ကုန်းနဲ့လို့ကျုပ်ဖြစ်ပြည့်စုံပေါ့ကလေးနဲ့စတဲ့ချင်းရတော့ပုဂ္ဂိုလ်မောကောင်လေးတွေနဲ့သူရပစ္စည်းကိန်းနာတွေ့တာလေးတွေရှိတော့နည်းနည်းလိမ့်လာညာတာလေးတွေအဲ့ဒါရှိတယ်အဲ့ဒါပုဂ္ဂိုလ်ရေးကြည့်ပါကျင့်ကြံစီရပုဂ္ဂိုလ်မောလို့ဖြစ်လို့ရှိဖို့ချေပြီးတော့တတ်တယ် သူအပစ္စည်းခိုက်တွယ်လို့ရှိရင်လည်းလူချင်းလို့ရှိရင်အလေးသုတ်တတ်တယ်ဖွတ်တတ်တယ်အဲ့ဒါမှနော်ပြီးတော့လိမ့်ညံ့ညံ့တတ်တယ်အဲ့ဒါလေးတွေကဒီစပြီးတော့ပြောရမှာကိုယ်ကျင်တရားကိုယ်ကျင်တရားပြတဲ့အတွက်ဒီပါတွေကဘဝသိရအောင်မယုံကြည်ဘူးယောဂလို့ရှိရင် ယုံကြည်တယ်ခွေကောက်လို့ရှိရင်မစားတော့ဘူးဖြောက်မှအဲ့လိုကောက်လို့တယ်ဆိုတော့ခုတ်တော့မစားတော့ဖြောက်တော့စားမကုန်ဆိုတာပထမဆုံးရုပ်သကုလေးတွေရအောင်လုပ်ပြီးတော့သိရကြည့်ပါလားဆက်လို့လုပ်ပြီးတော့ဒါလေးရလည်းပဲသူ့အရွယ်အလိုက်သူ့ကိုယ်ပဲအဒီကလေးတွေနဲ့ရှောင်းရမှာဟာလေးရှောင်းလို့ရှိရင်ကလေးကောင်းလို့ဖြစ်တာပါ ဆိုတာမင်္ဂလာပဲမင်္ဂလာဆိုတာအညစားတွေအောက်တန်းစားတွေတွေ့နေမှဓမ္မမင်္ဂလာကိုဲ့လိုမင်္ဂလာသားလေးမရစေကြဘူးလားဖြစ်မဖြစ်စေကြဘူးလားဆက်ဖြစ်စေမိဘတို့ကကောင်းဘူးဟုတ်လားတမျိုးကဗုဒ္ဓသာသနာဝင်ဖြစ်အောင်ကြိုးစားဖို့ သမီးရဲ့ဘုရားဘာသာဝင်ဆိုတာသူရုံးနဲ့ရတာမဟုတ်အလှူရခုချင်းတရားတော့မှမပါဘူးဟုတ်လားခုချင်းတရားတွေကဘုရားတရားသံဃာရဲ့နောက်သုံးပါးရဲ့ဂုဏ်ကြီးတွေကိုတန်တလောက်နားလည်ပြီးတော့ရှိကခုချင်းတရားပြည့်စုံမှုအာဝတိလပြည့်စုံမှုဒါသိအရေးကြီးတယ်အဲ့တော့ပြည့်စုံနေထိုင်လို့ရှိရင်နေထိုင်သူဟာလူပြီးရတာပဲအဲ့တော့လည်းပြည့်စုံလို့ရှိရင်လူမပြီးတာဘူးလူတော့လူပဲလူမပြီးတာဘူး ဒီရောက်မှတစ်ဆင်းဆက်ပြီးတော့စိတ်တတိအားဖြည့်ရမေတ္တာပွားပြီးတော့အားဖြည့်ရရှိတယ်ကရုဏာရှင်နာမှုပွားပြီးတော့အားဖြည့်ရရှိတယ်ကုသိုလ်သတိပ္ပံဘာဝနာတရားတွေရှိအားဖြည့်ရရှိတယ်ဒါစိတ်ကလေးအားရှိလာလို့ရှိရင်ကိုယ်တိုင်ကျွလို့ကိုဝေးလို့ကိုယ်တိုင်တတ်ဖို့မြတ်ပစ္စည်းအပိုင်ရှိဖို့ဝေးလို့စိတ်တော်မှရှိတော့ကိုယ်ကျင်တဲ့စိတ်မြတ်ပစ္စည်းကျင်တဲ့စိတ်ရှိ ကယ်လို့တခါတခါမှရှားကြဝင်လာလို့ရှိရင်ပြေလို့ကြောက်တော့တယ်ဆက်လက်မရှိရမှာအဲ့ဒါလို့ဆိုလို့ရှိရင်လူလူစိတ်ထားတတ်သွားပြီဒီဘက်ကလူနဲ့တူပြီလူလူစိတ်ထားတတ်ဆိုဒီဘက်ဖြစ်ပြီဆိုလို့ရှိရင်အဲ့ဒီတတ္တိကကုသတာပဲကုတာပဲကောင်းတဲ့တတ္တိကုသွားတာပဲတဖန်အတိညာအတိညာဆိုတာကျောင်းကျောင်းသာမဟုတ်ဘူးကျောင်းသာကြည့်ရမှာမဟုတ်ဘူးပရမဇုတ် ဆင်းရဲဒုက္ခတွေတို့အတိအကျလေးပေါ့ဒီလိုလူတိုင်းဟာကိုယ်နဲ့ပတ်သက်တဲ့ဟာတွေလုပ်ဖို့ပြောဖို့ကြံစည်ဖို့ဆိုတာဒါတွေရှိတတ်ပါတယ်ဒီလိုဖြစ်ပြီးကြုံလာပြီဆိုလို့ရှိရင်ကျိုးရှိမရှိဆင်းရဲပါတယ်စိတ်မသိကျိုးရှိလို့စိတ်မသိဆင်းရဲပါတယ်စိတ်စီရင်လို့တရားသိရကြည့်တယ်စိတ်စီရင်လို့တရားအားကောင်းနေလို့ရှိရင် ချိုးပြီးစံမလို့မသိနိုင်လည်းမလို့တော့ရှောင်တော့တာပဲဆက်တယ်မလားဒါတော့သိလာတယ်တာရှိလာတယ်ဥစ္စာပေးပြီးတော့အလုပ်လုပ်တော့သိလာတယ်ခေါင်းလာတယ်တာရှိလာတယ်ဖြစ်တာများလာတာစိတ်တွေလည်းကြည်လင်းလာတာကြည်လင်းလာပြီဆိုလို့ရှိရင်မိမိကပါလဲဆိုတော့နားလည်လာတာယောက်ျားကမိန်းမလားဆိုတာယူမဟုတ်ပါဘူး ခုဒီမှာတရားလာအထုရတဲ့ပုဂ္ဂိုလ်တွေဟာလူကြီးသားကိုလာအထုရကြတာလူလူစိတ်ဓာတ်ကိုစိတ်မှာလိုအပ်တဲ့အာရီလာဖြည့်ပြီးကြတာဒီလိုကြည့်ပါတော့ဒါဖြည့်လို့စိတ်ကြီးကြည်လင်းလာပြီဆိုလို့ရှိရင်စိတ်ကြီးတွေကအတိညာလေးတွေဖြစ်လာအတိညာတောင်ဖြစ်အတိညာမဟုတ်ဘူးကိုယ်ကအတိညာလေးဖြစ်လာတကယ်အရှိကြီးမြင်လာတာရှိကကြကြရုပ်ရည်နာလို့ကြည့်ရတာ ကြောင့်လည်းအကျိုးဆက်သက်ပုံရှိတာလားကြောင့်ကျိုးဆက်ရုံနဲ့တရားတွေရဲ့ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားဖို့ပေါ်လိုက်တော့လည်းရှိရောဒါတွေသိလာအစစ်စစ်အစစ်စစ်သိလာခက္ကနာအရာဝတ္ထုကိုတိုးတိုးကြည့်တော့အနိကလည်းရှိရင်ဒီကိစ္စသာတွေ့ကြလို့ပါတယ်အတိညာနဲ့သိရမယ့်အရာနဲ့ဟောဒီအနိကလည်းဒီပို့ပြီးတော့ပြီးသားလည်းဖြစ်လာတာတတိယစီလေးရတစ်စီးတစ်စီးတစ်စီးတစ်စီးတက်သွားလို့ရှိရင် လုံခြုံရေးဖြစ်တဲ့အခါမှာဘုရားဘာသာဝင်လည်းလိုအပ်တဲ့ပိုးတက်ခေါ်တဲ့ယုံနာဖြစ်စီကြီးကနေပြီးတော့ဒီယုံနာဖြစ်စီကြီးရက်သွားတဲ့ဒီကိစ္စနဲ့တွေ့တော့တာသိချမ်းသာတွေ့တယ်အဲလိုတွေ့သွားပြီဆိုလို့ရှိရင်တော့လူရှိရဆိုသာသနာတော်ကြီးနဲ့တွေ့ကြုံလို့လက်တော့အဲဒီဆင်မြောက်သမျှတော့လူရှိရဆိုလို့မလက်သေးဘူးသာသနာတော်ကြီးတွေ့ကြုံလို့မလက်သေးဘူးအဲဒီအဆင့်လောက်ရောက်သွားတဲ့မိဘသူက ထွန်းတဲ့သာသမီတွေဟာဒီမျိုးကောင်းလေးတွေရတာဘာလို့ဆိုတော့ဒီဘက်ကမျိုးကောင်းတော့ဓမ္မမျိုးပါလို့သာသမီတွေဓမ္မဓမ္မမျိုးပါလာတာဟုတ်လားအဲ့ဒါပုံရိပ်ကြီးတယ်ဒီတော့အိမ်တော်လောကဟာတယောက်နဲ့တယောက်ချစ်ချစ်ချင်းနေရပြီးတော့မဟုတ်ဘူးဒီတော့ကတော့ရေးကြည့်ပါဟုတ်လားဒီတော့ သားလေးနောက်လည်းသားသမီးတွေဖြစ်တော့ကြုံမှာပါပဲဒီဘကောင်းမှသာသမီးကောင်းမယ်သာသမီးကောင်းအောင်ဒီဘကောင်းရမယ်ဒါမှသာကောင်းသမီးကောင်းရနိုင်တယ်ဆရာကောင်းမှတပည့်ကောင်းနိုင်တယ်တပည့်ကောင်းအောင်ဆရာကောင်းအောင်မယ်ဒါမှတပည့်ကောင်းရနိုင်တယ်ဆိုတာပေါ့လေဘုရားတို့ကဘာပြောမှာအဲ့ဒီမိဘနဲ့ဆရာ နှစ်ဖက်လုံးညှပ်ပြီးတော့ခေါင်းလိုက်လို့ရှိရင်စရိယဖြစ်သွန်းလာတယ်။ဒါတွေသမီးတွေတပည့်တွေဟာသာကောင်းသမီးကောင်းတပည့်ကောင်းတွေဖြစ်မှာပဲ။ကျတဲ့စီမံကိန်းချပြီးတော့လုပ်မှာ။မတမနဲ့သွားလို့စီမံကိန်းချပြီးတော့ဖြစ်ပါဘူး။အခုပိုအရေးကြီးတာပဲ။ဘာဖြစ်လို့လဲဆိုတော့မြန်မာပြည်မှာလူကြီးသာကောင်းချုပ်ဖြစ်ကြရှိတယ်။ဘုရားဘာသာမဟုတ်သူက၁၀တန်းကျော်ရှိတယ်။အဲဒီတည်းက အစ္စလမ်ဘာသာဝင်ကအများဆုံးပါခရိယဘာသာဝင်လည်းတည်တဲ့စေသူတို့ဝါဒပဲသူတို့ယူပဲပါအောင်ဝါဒဖြန့်နေကြတာအစ္စလမ်ဘာသာကတော့ငကိုယ်တည်းကိုကသူကဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေအလားအရှင်မြတ်ရှင်းပေးပါရှင်းပြီးတော့ရေးရှင်းပြောတာဖတ်ပြီးပါပြောတော့ဒါလည်းချမ်းသာပါဘူးသူတို့ပြည့်စုံကိုဒီမှာပါနေတာ သူတို့ကိုယ်နဲ့ကလည်းပဲဒီစီမံကိန်းချတာလေတကဘာလုံးအစ္စံဘာသာဝင်ဖြစ်ရမှာဆိုတာဆက်တဲ့ရာဇုနှစ်မှာအစ္စံဘာသာဖြစ်ရမှာဆိုတာအခုကြည့်ရတဲ့ကဘာမှလုပ်ကြတယ်ဘာသာအယူဘာသာအတွက်အသက်ကြီးရမှာသူတို့မမျိုးသက်တယ်လို့ရှင်သူကဘာလဲရှင်ရကခေတင်တာလည်းလည်းဘုအထက်ဘုံရောက်နေဆိုတာပေါ့ဟုတ်လားအဲမိမပြောလို့ရနေဘယ်လိုနေရလဲဆိုတာ ဘာဖြစ်လို့ဆက်ကလေးတွေနဲ့သူကဘာခေါ်လဲမလုံးပေးဆိုတာသူမြန်မာပြည်မှာတော်တော်ကြက်ခေါင်းလာဒီတော့လူလူချင်းကတော့လူသားချင်းဆိုတော့မြတ်တာပဲအဲ့ဒီယူဝါဒကြီးတော့ဘုန်းကြီးတို့စီရောက်မလာရအောင် အခုတော့ရောက်တော့နေပြီမပွားရအောင်ဘယ်လိုလုပ်မလဲကာကွယ်မလားသို့မဟုတ်သူတို့ကိုကိုယ်ကနိုင်နေနည်းနဲ့လုပ်မလားကာကွယ်ဆိုတာဘာလို့တဏ္ဍာရီကအတိုင်းအတာနဲ့ကာကွယ်ရမှာလားတကူကြီးကာကွယ်ရမှာလား ကာဝေးရဘယ်လိုလုပ်လို့ရမလဲတနင်္ဂနွေလို့တိုင်းတာထားပါလို့တကူရနေပြီးတော့မိသားစုမိသားစုကလည်းဆွေမျိုးစုလက်လာမိတွေဒါပဲဆိုတာဆက်ချက်လို့မရပါဘူးလက်ကျင်ရှင်းတော့လို့ရှိအားနဲ့တော့မှာဒါတို့စီမံကိန်းရှိဖို့ အာဘုရားဘာသာမိသားစုတိုင်းပေါ့လေတတိရှိကိုသိရေးကြည့်ပါလေသူကမကြိုဘူးဆိုလို့ရှိရင်တော့ပေါ့မှာပဲဒီလိုသံပေါင်း60ဆိုတော့10တန်းလောက်10တန်းကျော်လောက်ဆုံးလိုက်လို့ရှိရင်နောက်တစ်ကျော်လောက်10တန်း50လောက်ကျန်တယ်ဆရာကြီးအလုံးဘုရားဘာသာကိုကြီးလို့ဆိုကြပါပဲဒါပေမဲ့ဖြစ်ဖြစ်တဲ့အကြောင်းမျိုးမျိုးကြောင့်ဘုရားမတရားမသံဃာမမသိတဲ့ပုဂ္ဂိုလ်အများကြီးပဲတစ်ချက်ကတော့ဆိုးနေတာအတိအကျလို့ တိပြီးတော့သဘောလေးကိုစိုးနေတာပါမသိကိုယ်ဝေထားတဲ့ကိုယ်ဝေခံဒါတော့ကိုယ်ကြီးမှမတိဘူးဆိုလို့ရှိရင်ဘယ်လိုယုံကြည်နိုင်မလဲယုံကြည်ပါမလားအဲဒီလိုပုဂ္ဂိုလ်ကြီးကကောနာဒီဘုရားဘာသာဝင်မှာ စေတန်းကြောင့်ဆုံးလိုက်တော့သံဃာစေလို့ပြန်လာလေးပုံပုံလိုက်လို့ရှိရင်သုံးပုံမှပါမရှိတော့တပုံပဲရှိတော့တယ်အဲဒီတပုံကောင်းတဲ့မှာမင်းတို့ပါမပါဆိုတာကိုယ့်ဘဝကိုခုနကလေးစစ်စစ်ကြည့်ရတာဒီပါရီသံဃာအခြေခံဒီကျေဘူးပါမပါဆရာကြီးကတသိပေးတဲ့ဒီကျေဘူးပါမပါရဟန်းတို့တန်ချိကလို့ရဟန်းတို့ကစัจ jana ဘုရားတို့ကပြောကြတော့ အဲ့ဒါကြီးရတယ်ပဲထက်ဖြစ်ပေါ်တဲ့အခြေခံပါမပါကိုယ်ကိုတွေ့ရမှာဒီပါရင်တော့အဲဒီကနာလေးပုံပို့လို့ရှိရင်သုံးပုံနဲ့ပါသွားပါတပုံထဲမှာပါအောင်ပဲလုပ်လဲဆိုတာတပုံလေးတော့ပါတော့ဟုတ်ပြီချစ်ချစ်စိတ်စိတ်စိတ်ပါတာဟုတ်မဟုတ်တာလည်းကြည့်ရပါဒီပွားရောက်ပါတာမျိုးတော့ဘာမှနိစ္စတာမရှိပါဘူး ချစ်ချစ်လေးပါဖို့ချစ်ချစ်လေးပါဖို့ဆိုဒါနနဲ့မလောက်ဘူး။ဖေဖေတမယနာတုမကိုကြီးကြည့်ပြီးတော့နောဘတိကအဲ့ဒါအရှိကရှိလောက်တော့မလောက်သေးဘူး။ခုနပြောလို့စိတ်သက်ကြီးဆက်ပြောင်းလို့ရမယ်။စိညာနဲ့အတိပါနဲ့ဖြစ်ပေါ်ဖြစ်ဆောင်လို့ရမယ်။ဒါမှအဲ့ဒါ ခုနတပုံကောင်းထဲမှာစိတ်ကြီးလေးစိတ်ကြီးလေးခေါင်းတယ်ကိုကမျိုးကောင်းထားတော့ဒီဇမမှန်ရင်ပြင်မတန်တော့ဖူးတော်ငုံပြီးအကြီးဖြစ်ဆိုတာပေါ့ဒီဇမှန်တော့ကိုယ့်ရဲ့သာသမီတွေကလည်းကိုယ့်ရဲ့တကယ်သမယိုးကြလို့ဘုရားဘာသာဝင်ဒီဇရဆိုတော့သင်္ကေရရဆိုတော့သူတို့လည်းပဲချစ်ချစ်လေးဘုရားဘာသာဝင်လေးတွေအဲ့ဒါသိကြည့်ကြည့် အဲဒါလိုလုပ်ပြနေလို့ရှိရင်ဒီသားလေးဟာမင်္ဂလာသားလေးဖြစ်မှာပါဟုတ်လားခုဒီမှာလာပြီးတော့အထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာဘောဇက်ကပါလာတဲ့အညာသာအနိစ္စတွေဥဒ္ဒသစိတ်ထားတွေကိုဆက်ဆောင်ရဆုံးဆုံးကဒီကသမာဓိပညာရှင်တရားနဲ့လာပြီးတော့အဲဒါတွေကိုဖြစ်စားပြနေတာရှင်းတော့သူကဒါတွေဖြစ်စားတယ်သူခင်းသွားပြီဆိုလို့ရှိရင်သူတို့လည်းပဲမင်္ဂလာမောင်လေးမင်္ဂလာမဲလေး ဟုတ်တယ်မလားဖြစ်လာမှာပဲဒီမှာအဲ့ဒါမှမင်္ဂလာတရားဖြစ်နော်ဆက်ရနားလေပေါ့ဒါတော့မင်္ဂလာတရားတော့ရှင်းသုံးနေကြတယ်ဘဝသင်္ကန်းမြမအောင်ပေါ့တောက်တမ်းကြအောင်ရှင်းသုံးနေကြတဲ့ပုဂ္ဂိုလ်တွေကိုကာလရဲ့သုံးနှစ်ပြည့်ဝိသေကလာ၆ဆိုပြီးတော့မိမိတို့မိသားစုသိရပြီလေဆိုတာပါလေ ဘလူနဲ့သိနေတာမဟုတ်ပဲလေသူတို့ကြီးကကောင်းတဲ့ဓာတ်တွေပေါ့တကယ်မင်္ဂလာတွေဖြစ်အောင်အထုတ်တဲ့ဓာတ်တွေနည်းတွေပေါ့လေခံယူပြီးတော့မိတို့တပိသားစုလို့မင်္ဂလာမိသားစုဖြစ်နေအောင်ကြိုးစားနိုင်တဲ့ကိုဖြစ်ရပါလို့ဥတည်ပြီးတော့ဒီသိစ္စာမြတ်တတ်ပြီးရ